ဒီနေ့ပัจจာနေကရှင်းပြခဲ့တဲ့စကားအဆက်ကလေးကိုယူပြီးတော့ဆက်လက်ပြီးတော့တရားဟောပါမယ်။အဲဒီပัจจာနေကမိမာလမှာအထုနိုင်ရေးအတွက်ဥက္ကပရိပု္ပ္ပာသမဏဒါရဏသမသနဆိုတာသင်္ဃာချက်ပြောသွားပါတယ်။အဲဒီသင်္ဃာချက်ထဲကဥက္ကပရိပု္ပ္ပာသမဏဆိုတဲ့အပိုင်းလေး ထပ်မံပြီးတော့ဖြည့်ရှင်းပေးဖို့ရှိနေပါသေးတယ်။တတိဥက္ခအယမိမအထုနိုင်ရေးအတွက်ဘလောက်အတိုင်းအတာအထိစာပေကိုလေ့လာရမှာလဲဆိုတာပေါ့လေ။တချို့ကတော်တော်များများကြီးလေ့လာထားမှတရားထုတ်လို့ဖြစ်တယ်လို့ဒီလိုလည်းပဲအစွဲရှိကြပါတယ်။စာရီကြီးများများကြီးဖတ်ထားမှများများကြီးလေ့လာထားမှ တချို့ကလည်းပဲတန်ယုံလောက်ရှိလို့ရှိရင်ရပါတယ်ဆိုတာပေါ့လေဒီလိုလည်းပဲအဲယုံကြည်ကြပါတယ်ယူဆချက်အမျိုးမျိုးတွေရှိပါတယ်အဲ့ဒီယူဆချက်အမျိုးမျိုးပေါ်မူတည်ပြီးတော့ဘုရားဒီနေ့ယောဂီဥပမာလေးတွေနဲ့ရှင်းပြပါတချို့ကလည်းပဲသာမတတ်တော့သူများရဲ့အလိမ်ဟဲ့ခံရတယ်လို့ဒီလိုလည်းပဲယူဆပြီးတော့ပြောကြပါတယ်တချို့ကလည်းပဲစာရီတိတ်တတ်နေလို့ရှိရင် စာကတရားထုတ်ရမှာအတွေ့အကြုံကတရားထုတ်ရမှာအဟာတာကြီးဖြစ်တယ်လို့လူလည်းပဲယူဆကြပါတယ်။မှန်ကတော့အထုတ်တဲ့နည်းနည်းနည်းလေးသိရပါတယ်။ဒါရုပ်ပဲဒါနာပဲ။ဒီယုတ်ဒီနာလေးဟာတွား၆ပါးကဖြစ်ပြီးတော့ပြည့်နေတဲ့အနိစ္စတရားတွေပဲ။ပေါ်လည်းပြောလည်းဆင်းရဲတဲ့တရားတွေပဲ။သူသဘောတိုင်းသူဖြစ်နေတာပဲ။ မြဲတယ်ကောင်းစားချမ်းသာတယ်ဘာမှဆိုကိုယ်လိုတိုင်ဖြစ်တာပဲဆိုတဲ့ဒီလိုအစွဲတွေမထားပဲနဲ့နေသဒုက္ခအနတ္တတရားတွေပဲလို့ဒီလောက်လောက်ပြည့်စုံထားရင်လိလာထားလို့ရှိရင်တုတ္တမယညာပေါ့လေစာပေပြည့်စုံပါပြီလို့ကျန်တာများဟောပြပါတယ်ဘုရားတိဋ္ဌာန်တရားတွေအထုတ်တယ်ဆိုတာအမှန်ကတော့အာမထုတ်ခြင်းရောက်ဖြစ်နိုင်တဲ့ဇာကရောဓမောဟအစရှိတဲ့ ကိလေသာစိတ်ယောဂါတွေပပျောက်ဖို့အတွက်ပါပဲဖြစ်နိုင်လို့ရှိရင်တော့အကုန်လုံးရှင်းသွားဖို့ရဟန္တာဖြစ်သွားဖို့အတွက်အထောက်ရတာပါပဲအဲဒီလိုအထောက်ရမှာသာပိကျမ်းကအမျိုးမျိုးတွေမနှမ်းသပ်ပေမဲ့လို့မတတ်ပေမဲ့လို့အထောက်ဖြစ်ရုံမျှတိကျတဲ့ညွှန်ကြားချက်တွေရလို့ရှိရင်ကိုယ်ကလည်းပဲယုံကြည်ခြင်းနဲ့သံတပြင်းပြပြထားပြီးတော့အထောက်မယ်ဆိုရင်ရာဂဒေါသဘဝကြီးကင်းနိုင်ပါတယ် ဆရာလက်ထက်တော်ကာလကလည်းပဲသာမတတ်တဲ့ပုဂ္ဂိုလ်အများကြီးရှိပါတယ်ဒီနေရာဌာနမှာလောကီဥပါလေးထည့်သွင်းပြောရမယ်ဆိုရင်နာမကျမ်းတဲ့ပုဂ္ဂိုလ်များယောဂကြောက်ဖို့တော့သူတို့လူလားကြပါတယ်မိမိတို့ကစိတ်အတ္တပညာတွေစိတ်ဓိဗံတတ်ပညာတွေမတတ်တော့မတတ်ဘူးတတ်တော့ကိုယ်တိုင်မကူစားနိုင်ဘူးကူစားတတ်ဘူးဒီတော့ကူစားပေးတဲ့စိတ်ချရတဲ့ ဆရာဝန်တွေထံသိကပ်ပြီးတော့ယောဂဖြစ်ဖို့အကြောင်းပြောပြဆရာကသိပြီးတော့ယောဂအညီရင်းနေလာတယ်ပြီးတော့တင့်တော်တဲ့စီဝါပေးလိုက်တယ်နော်ညွှန်ကြားချက်တွေပေးလိုက်တယ်အဲ့ဒီညွှန်ကြားချက်အတိုင်းစီစီဝဲရင်ဆရာဝန်ညွှန်ကြားတဲ့အတိုင်းနေတတ်လို့ရှိရင်ယောဂတွေပြောက်တယ်ကိုယ်တိုင်ကသိကြမတတ်ပြီလေလို့ဆရာဝန်ညွှန်ကြားတဲ့အတိုင်းရှင်းသုံးတော့ယောဂတွေပြောက်တယ်လို့ပါပဲပြီးတော့သာဝေပရိယကတော့ တတ်ထားရင်တော့ကောင်းပါတယ်တတ်တဲ့လောက်ကိုကသုံးချရလို့ရှိရင်တော့အမှန်အကျိုးများပါတယ်တတ်နိုင်တဲ့လောက်သင်ကြားနိုင်ပါတယ်ကိုယ်အတွက်လည်းပဲအသုံးချအများအတွက်လည်းပဲအသုံးချနိုင်ပါတယ်အထူးအားဖြင့်ကိုယ်တစ်ဆင့်ပရိယမကင်းတဲ့စာပေမကင်းတဲ့လက်တွေ့သင်္ဍပို့ချမဲ့ပုဂ္ဂိုလ်တွေဆရာလောင်းနေဆိုလို့ရှိရင်တာပြီးတော့တော့မှလိုအပ်ပါတယ်။အဲဒီနဲ့ပတ်သက်ပြီးတော့လောကီဥမာနဲ့ရှင်ပြီးတော့ပြောချင်တာတချို့တချို့တမ္မာရေးလိုက်စားတဲ့ပုဂ္ဂိုလ်တွေဟာ ရှင်းပညာပွဲတော့မရပါဘူး။တောင်ဝါလုံးကျမ်းမာရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေတော့ပေါ့လေဟိုစာဖတ်ဒီစာဖတ်ဖတ်ပါတယ်။ဒီအကြောင်းအရာလေးတွေလည်းပဲပြရပါလို့ဒီရှင်းဟာ formula ပဲလို့ရှိတယ်ဆိုတာဒီလိုလည်းပဲဒီလိုလေ့လာကြပါတယ်။အဲဒီလိုလေ့လာထားတဲ့ပုဂ္ဂိုလ်တွေဟာတစ်ချိန်နာမကျဖြစ်ရင်သိချရတဲ့ဆရာဖြစ်တယ်လို့ဒီရှင်းက formula ပဲလို့ပါနဲ့ဒီယောဂနဲ့တင့်တယ်စသည်ပါ။ဆရာပေးတဲ့ဆေး သိကြလက်ချပါလိညီဝဲရမယ်အစားဒီဆေးထဲမှာပါရီယာတွေပါတယ်ဆေးကပါရီလုံတဲ့စတယ်ပါလိဝေပါပြီးတော့မလို့ညှိစာပြီးတော့ဆေးမှမှမစားတာတွေလည်းဒီလိုလည်းရှိတတ်တယ်ပြီးတော့အဲ့ဒီကိစ္စတွေမှာကိုယ်ကအင်းမဲ့ကြည်ရင်ရှိနေရှိရင်ဆရာပြည့်တဲ့ဆေးကိုယုံကြည်နေတယ်ပါလိဝေပါမယ်နဲ့ညီဝဲလို့ရှိရင်ယောဂပြောက်သွားတယ်ပါတချို့လည်းပဲညီဝဲတွေကြအိမ်သုံးဆေးလေးတွေပေါ့ဒီညီဝဲဆိုတာလည်းရှိပါတယ် နောက်နောက်ကြောင့်ဖြစ်တဲ့အခါကျတော့ဆရာကပေးတဲ့ဆေးဒီဝဲတဲ့အခါကိုယ်စုံအောင်မစားသေးဘူးနဲ့ယောဂကတိတ်ပြီးတော့မထူးခြားလာသေးဘူးဆိုရင်ကိုယ်အင်္ဂါဆေးနဲ့ရောပြီးတော့စားတာဒီလိုရှိတတ်ပါတယ်ခါတခါလည်းပဲဆေးအနိဒိကတူတော့လွန်သွားတာလေးလည်းရှိနေပါတယ်မမျှတာလေးလည်းရှိနေပါတယ်အဲဒီလိုဆိုလို့ရှိရင်ယောဂကတိတ်ပြီးတော့မထူးခြားလို့ဖြစ်တတ်ပါတယ် နာမကျမ်းဖြစ်တဲ့ပုဂ္ဂိုလ်ရင်တူဝင်မယ်လို့ဆေးချမ်းမတတ်တာနဲ့ဆေးအတ္တမတတ်တာအရှင်းမတတ်တာနဲ့နည်းနည်းချင်းချင်းတတ်တာနဲ့ကြွားချတာအဲ့ရပါပဲတနည်းဥမာလည်းပဲလူလူဦးခရီးအတူပေါ့လေသွားတဲ့အခါတူဦးကတော့လမ်းခရီးကြားမှာအတိမိတ်ဆွေအိမ်တိမ်မှမရှိဘူးတူဦးကတော့အတိမိတ်ဆွေအိမ်ကြီးများတယ်တစ်ချိန်နဲ့ခီးထွက်တဲ့အခါအတိမိတ်ဆွေ လက်ခီးကြားမှာအရှိမရှိတဲ့ပုဂ္ဂိုလ်ကတော့သူလန့်သူမှန်မှန်ပဲသွားတော့သတ်မှတ်ထားတဲ့အချိန်နဲ့ဆောရောက်နိုင်ပွဲရှိပါတယ်။ခီးကြားမှာအတိမိတ်ဆွေများတဲ့ပုဂ္ဂိုလ်ကတော့အတိမိတ်ဆွေတွေအိမ်ဝန်းဝင်ပြီးတော့ပါလေ။နှုတ်ဆက်စကားပြောလိုက်ပန်းဖြေလိုက်စသည်လုပ်နေလို့ရှိရင်ခီးဖြင့်ရင်ကြွားပါတယ်။ပရိယသိပြီးတော့မှကြွားကျင်တဲ့ပုဂ္ဂိုလ်ကတော့ဆရာပြောတဲ့အတိုင်းပေါ့လေ။ အလုံးလုံးလို့ဖြစ်မြန်မြန်ခီးရောက်လာတယ်ညနေစာလေးပါလေးညာလေးပါလေးဟိုလေးဒီလေးလေးပါလေးရထားတဲ့ပုဂ္ဂိုလ်ကတော့ရှင်ရင်မှုတွေများနေလို့ရှိရင်တော်တော်နဲ့တရားကြီးရောက်တာဖြစ်တတ်ပါတယ်အဲဒီဥမာလည်းလည်းရှင်ကြည့်ရေးကြည့်ပါလားဒီနေရာဌာနမှာပတ္တဗံဖြစ်ပြီးကြတဲ့ရှင်သာရိပုတ္တရာရှင်မောကလံကုလိုမြတ်ကြီးညာအထက်မဲ့ဖို့တရားကြီးရရှိရေးအတွက်ဆက်လက်အားထုတ်တဲ့အခါ ဉာဏ်ကြီးရှင်ဖြစ်တဲ့ရှင်သာရိပုတ္တရာဟာရှင်မောက္ကလန်နဲ့ရှင်မောက္ကလန်အောင်နောက်ကျပြီးတော့တပတ်နောက်ကျပြီးတော့တရားဥရပုံလေးရှင်မောက္ကလန်ကတင်းတပတ်ဆောပြီးတော့တရားဥတရားဥရပုံလေးပြောပြရစီတချို့ကတွက်ထားရပါတယ်ဉာဏ်ရှိတိုင်းလည်းပဲရှိတိုင်းကမဖြစ်နိုင်ပါဘူးရှင်သာရိပုတ္တရာကိုယ်တော်မြတ်ဟာဉာဏ်အရာမှာတော့အခြားအခြားတာဝကတွေတဲ့အသာဆုံးပါပဲသတ္တုကပ်ပေါ် မြတ်စွာဘုရားနိမိဉာဏ်ရှိတယ်လို့ဒီလိုကြံ့ကြံ့များမှာသုံးမင်းချက်ရှိပါတယ်။ဘာဖြစ်လို့ဉာဏ်ကြီးခြင်းကတပတ်နောက်ချပြီးတော့ရဟနာဖြစ်ရသလိုဆိုတာအစဉ်းစားကြည့်အချက်ကလေးပေါ်လာပါတယ်။ကြည့်ရတော့လွယ်လွယ်ပါပဲဉာဏ်ကြီးလို့ပဲနောက်ကျတာပဲ။ဘုန်းကြီးအရှင်မသေးခင်လောကီဥမာလေးပြောပြရစီ။လောကမှာရှင်ဘီရင်တို့သမရတို့ဆိုတာမင်းကြီးဆိုတာရှိပါတယ်။ဒါတော့ဒီလိုအနေအိမ်ကအပြင်ဖက်ခံပြီးမှာ သူတို့တူးလည်းထွက်ထွက်လို့မရပါဘူးထွက်ချင်လည်းထွက်လို့မရပါဘူးသူရဲ့ရှိပိုင်းမှာပေါ့လေစသရအစီအပြောင်ဆိုပြီးတော့ပြင်ဆင်ပေးရတဲ့ကိစ္စတွေကအမှန်များပါတယ်သိပြီးတော့ခန္ဓာကြည့်ကြပါတယ်တော်တော်နဲ့မထွက်ချင်ရိုးရိုးသာမပုဂ္ဂိုလ်တယောက်ဟာဒီနေအိမ်မှာတခြားသွားလို့လို့ရှိရင်ချက်ချင်းထွက်တော့ချက်ချင်းလည်းခီးရောက်တာပဲ ဒီစီရင်နေတော်လာတွေကတော့တဲခန္ဓာကတဲကြည့်ကြတာပဲတော်တော်နဲ့ကိုထွက်ရှင်အဲ့ဒါလေးရှင်းကြည့်ပေါ့ဘာဖြစ်လို့အဲရိုးရိုးပုဂ္ဂိုလ်နဲ့မတူရတော့ဆိုတော့ခန္ဓာကြည့်ကျင်လို့ခန္ဓာကြည့်ကျင်လို့ချက်နေတာပဲအဲ့ဒါလေးရှိပါတယ်ရှင်သာရိပုတ္တရာကိုယ်တော်မြတ်ကြီးကညာကသိပြီးတော့လက်တွေ့တရားကျင့်သုံးတဲ့အခါသဘောတရားလေးတစ်ခုခုတွေ့လို့ရှိရင်မိပေါင်းတစ်ထောင်နဲ့ရှင်ရင်လေသုံးတတ်တယ် ဉာဏ်ကြီးတော့ဉာဏ်ကိစ္စတွေကအများတဲ့အတွက်ယဟနာရှိနှောင့်နှေးသွားတာအဲ့ဒါပဲဟောတော့တင့်တော်စွာမိတွေနဲ့ရှင်သုံးတတ်တော့သူ့ဟာနဲ့သူသာရွေးနဲ့လက်တွေ့ပေါ့လေဝင်ကြဖြစ်ပါတယ်သိအရှင်ပြေပါတယ်ဒီမောင်္ဂလာကိုရောမြတ်ကတော့ဉာဏ်ကမကြည့်ချာတော့ဉာဏ်ကိစ္စမများဘူးဒီလိုပေါ်ဒီလိုမှအင်းသူးဆိုင်ဆိုင်မှ သိတာပြောစပြီးပေါ့လေညွန်တဲ့အတိုင်းပဲလုပ်တာပဲညွန်တဲ့အတိုင်းလုပ်တော့ညံညံမကြီးရောက်သွားတာပဲဘာဖြစ်လို့လဲဆိုတော့ညံမကြီးတော့ညံကိစ္စနည်းတယ်စီမှုနည်းစီမှုနည်းတော့အလုပ်ကိုပြီးလို့တော့ညံမကြီးရောက်တာပေါ့ဘုရားတဘောကတော့ရှင်သာရိပုတ္တရာလမ်းရှင်မလိုက်ဆဲနဲ့သမဂုလလမ်းရှင်လိုက်ရှင်အဲ့ဒါကညံညံကြီးရကြတယ်ဘာဖြစ်လို့လဲဆိုတော့လူရတက်တန်းတူတယ်ကိုရင်းရှိတော့ခါလေးအားထုတ်ရတာကို ရာဂဒေါသမောဟဒီကိလေသာတွေကင်းပြပြီးတော့အ ਨੇ စုဘယ်လေးပါးကလွတ်မြောက်ရေးအတွက်ညနေတိုင်းမော်ပြီးဖြည့်ပြီးတော့အာထုတာဟာမြန်မြန်ကြီးရောက်တယ်ရှင်သာရိပုတ္တရာဉာဏ်နီးနီးရှင်ရင်သုံးတတ်တယ်လို့ရှင်တော့တော်ပါရဲ့ကိုတိတရစာပေဘုဒ္ဓကလေးနဲ့အခြားလောကီအတတ်ပညာလေးနဲ့ပေါ့လေတရားထုတ်တဲ့အခါမှာနီးမဟုတ်မဟုတ်ဖြစ်နေဖြစ်တော်မတော်စသည်ပေါ့လေမှာ ဆင်ញင်တတ်ပါတယ်တချို့ဆင်ញင်တော့ကိုကဒီပြည့်ဝတဲ့ပြည့်ဝအောင်ပေါ့လေမဆင်ញင်တတ်တော့နည်းနည်းအခက်ခဲတွေတွေ့တတ်တယ်ကြောင်ကျိုးစမ်းမိသလားမစမ်းမိဘူးလားကိုယ်ပဲဒီပဲမျှသလားမမျှဘူးလားပေါ့လေဒီလိုဆင်ញင်ရပဲပထမလိုရိုးသားသားဆင်ញင်တာပဲဉာဏ်ကမမှီတော့ဓမ္မယုံမတန်တရားတွေကအဝင်ပြီးတော့လှည့်စားသွားတယ် ဥပိယဘက်ကတန်တိရဏမုခိနဥရှိကိစ္စဝံစီတိဆိုတာဟိုဘက်ဒီဘက်မျှပြီးတော့မမမတော်မတော်တင့်မတင့်ဆိုတာပေါ့လေဖြစ်နေအဲ့ဒီချင်းရင်းကပဲဉာဏ်ကမပြီးတော့ရင်ယုံမတန်တရားကြီးကိုဝင်သွားလို့ရှိရင်တရားမှာအများကြီးဟောက်ချက်ဖြစ်တတ်တယ်ဒီစိကိစ္စရဲ့လှည့်စားခြင်းခံရတယ်ဆိုလိုတာကတော့စင်ញင်တဲ့ဉာဏ်အယောင်ဆောင်ပြီးတော့ဝိသိကိစ္စကပေါ့လေ လှစ်တတ်တဲ့သဘောလေးတွေပါအဲ့ဒါလေးတွေသိတတိထားရပါတယ်ခွန်ကြီးတို့တရားနေရမှာစိတ်တွေဆိုတာကအမှန်အဖြစ်မြန်တာအပြည့်မြန်တာစက္ကန့်တွင်းလေးမှာကိုပဲရှင်းတော့ဆက်ဆက်ပြီးတော့ဖြစ်သွားတာကြီးအမှန်မြန်တာဓမိနစ်လောက်ဆိုလို့ရှိရင်ပဲတော်တော်စိတ်တွေကအပြောင်းလဲကမျိုးစုံဖြစ်သွားပြီအဲ့ဒါလေးတွေသိတတိထားရတာပဲမှာဒါတော့ဒီကြားထဲမှာမလိုအပ်တဲ့တရားတွေကဝင်ရောက်ပြီးတော့အယောင်ဆောင်ပြီးတော့ဖြတ်တယ်လို့ရှိရင်သိကြောက်ကြရကောင်းတာ ဒီရနဲ့ပတ်သက်ပြီးတော့ဘုသူတလည်းဖြစ်စေပို့ပို့ပြီးတော့လည်းပဲပေါ်လွင်စေတဲ့အနေနဲ့နောက်နိုင်ငံမှာတွင်ကျဲနေတဲ့ယူတနီစီးယားဆိုတာပါလေတနည်းအားဖြင့်လည်းမာစီကီလင်းဆိုတဲ့စကားနဲ့စစကားရင်းနဲ့ရှင်းပြတယ်ကျင်နာတတ်တဲ့ပုဂ္ဂိုလ်ဟာဒုက္ခရောက်နေတဲ့တ attva တွေခွေးလေးတွေပါလေးတွေကအစပါလေလူတွေကြီးကျယ်ဒုက္ခရောက်နေတာတွေ့လို့ရှိရင်စစ်မှန်တဲ့ကရုဏာရှင်အောင်ဖြစ်တတ်ပါတယ်အဲ့ဒီဆင်းရဲတွေကိုပယ်ချလိုတဲ့ တန့်ရှင်းတဲ့စိတ်ဓာတ်မျိုးဖြစ်တတ်ပါတယ်။အဲတွေးရပါမရတော့ကျင်နာမှုကနေပြီးတော့ဒေါမနစခေါ်တဲ့တောကပြောင်းလဲသွားတတ်ပါတယ်။ပြီးတော့ဒီဟာကိုတွေးပါမရတော့စိတ်ကမချမ်းသာဘူး။ဟွန်းတောကဖြစ်လာတယ်။တောကဖြစ်လာတော့ဒီဟာပြည်တာကောင်းတာပဲဆိုပြီးတော့ခွေးလေးကြီးကြောင်လေးကြီးပေါ့လေ။တချို့လူနာတွေတော့မှမျောနေကြမရှိဘူးဆိုရင်မာတိကီလေးလောက်လိုက်တာရှိပါတယ် ဒီလိုလုပ်ရတာဟာတဲ့ခုနဒုက္ခိတတ attva လေးတွေလူနာတွေပေါ်မှာသနာလို့လုပ်လိုက်တာတဲ့အမှန်ကတော့သနာတာပဲဒီပိုင်းမှာတော့သနာတာအမှန်ပါပဲဒါကလည်းသူ့မှာစိတ်မချမ်းသာမှုတောကဖြစ်သွားတာတော့သူမသိလိုက်ဘူးအဲ့ဒီဒေါမနတခေါ်တဲ့တောကဝင်ရောက်ပြီးတော့လှည့်စားလိုက်တာပဲအဲ့ဒါနဲ့သတ်တာသတ်တာကျင်နာတဲ့ကရုဏာရဲ့အဝေးဆုံးဉာဏ်သူဟာရက်ဆက်မှုပဲဝိဟိစာဆိုရက်ဆက်မှုပဲ အဝေးဆုံးရန်သူရှိတယ်လို့အနီးဆုံးရန်သူလည်းရှိတယ်။သူ့ရဲ့အနီးဆုံးရန်သူဟာဒေါမနစခေါ်တဲ့သောကပဲ။အဲ့ဒီအနီးရန်သူရဲ့ဝင်ရောက်ပုံလေးကိုဝင်ရောက်ပြီးတော့လှည့်စားပုံလေးတွေမသိတော့တဏှာလို့တတ်လိုက်တယ်။သူတဏှာလို့တတ်လိုက်တယ်ဆိုတဲ့ဒီစကားဟာလောကမှာတွေ့ကျင်းနေပါတယ်။အမှန်ကတော့စိတ်အပြောင်းအလဲတွေမသိတောကရဲ့ဝင်ရောက် လှည့်စားပုံလေးမသိမသိလို့ဒီလိုပြောတဲ့စကားပါ။ဘုရားကလက်တွေ့ကျင့်သုံးရတဲ့တရားနဲ့ပတ်သက်ပြီးတော့လေးမြတ်ထားပြီးတော့ပြောနေတာပါ။အခုပြောခဲ့တဲ့ဟာလေးကတော့ပို့ပြီးတော့ပေါ်လွင်အောင်ဆိုပြီးတော့ရှင်းရှင်းလင်းလင်းကြည့်ရတဲ့ဘုဒ္ဓရာဖြစ်ရအတွက်အပိုထည့်ပြီးတော့ပြောရတာပါ။ဘယ်လောက်ထိအရေးကြီးတယ်လဲဆိုလို့ရှိရင်ဖျားလက်တဲ့ကာလကပုံသား ယတိအမျိုးသားတယောက်မြတ်စွာဘုရားထာမော့ရောက်ရှိပြီးတော့မေးပါတယ်အခုကာလဝါဒတွေကအမျိုးမျိုးဆရာတဲ့ဟိုကတမျိုးဒီကတမျိုးဟိုဆရာကြီးကတမျိုးဒီဆရာကြီးကတမျိုးဆိုဘယ်ဟာရဲ့လို့အတိအကျယုံရမှမတိလောက်ဖြစ်နေပါတယ်တဲ့သူဆိုလိုတဲ့သဘောကတော့မြတ်စွာဘုရားအယူဝါဒတွေလည်းပဲသိစိတ်မချသေးဘူးဆိုတဲ့သဘောမျိုးပေါ့ဒီတော့ဝေဘာမှုအမျိုးမျိုး သံတရားမျိုးမျိုးတွေအမျိုးဖြစ်နေတော့မြတ်စွာဘုရားကအဲ့ဒီလိုဝေဖန်ရုပ်မှားပြီးတော့နေတဲ့ပုဂ္ဂိုလ်ကိုငါဘုရားလည်းမတတ်နိုင်ဘူးတဲ့ဒီလိုမိတ်ရှိပါတယ်ိန်လည်းကြသွားပါပြီစိုက်တွန်းပြီးတော့တရားဝဲသိမ့်ပါတော့မယ်ပြီးတော့ခွေးတို့တွေခွေးတို့ယောဂီတွေဘုရားရှင်သာရိပုတ္တရာကုရမကြီးရှင်မောကလကုရမကြီးတရားအထုတ်တဲ့လမ်းစဉ်ပေါ်ဒီ လောက်ကြတဲ့လမ်းစဉ်နဲ့အဲမြန်တဲ့လမ်းစဉ်ပေါ့ဒီအဲ့ဒီလမ်းစဉ်တစ်ခုကိုဒီလမ်းလေပြီးတော့ရှင်သာရိပုတ္တရာလမ်းစဉ်ပေါ့လေခဏရနာထားပြီးတော့ရှင်မောက္ခလလမ်းစဉ်ကိုပြည်ပြည်ဟိုဟာလိုက်နိုင်ပြီးတော့မြန်မြန်ကိလေသာတွေပေါ့ဒီအထူးအားဖြင့်အပယ်နဲ့ဆက်တဲ့ကိလေသာတွေမြန်မြန်ပြုတ်နိုင်တဲ့အထိကြိုးစားပွားများအထုနိုင်ကြပါစေလို့တိုက်တွန်းရတဲ့ဒီနေ့တရားသိဆုံးတာပါ